ဧကနာမကေသဗ္ဗေသတ္တာအဟာရဓိတိကာဒွေနာမကေနာမံကြရူပံကြဒီနိနာမကေသိသောဝေဒနာယတ္တာရိနာမကေယတ္တာရိအရိယစัจ जा နိပัญจနာမကေ ပัญจุပါရณခန္ဓာခြာနာမကိခြာအာဇတိကာနိအာယတနာနိသတ္တနာမကိသတ္တဘုဇံဃာအထာနာမကိအရိယောအထံကိကောမကောနဝနာမကိနဝသတ္တဝါစာဒသနာမကိ ဒသဟံမေဟိသမနာကတောအရဟာတိဝဂ္ဂတိကုမာရပန္နာဧဝမေစုတံဧကံသမယံဘဂဝါသာဝတိယံဝိဟရတိခြေတဝနေအနာထဗိဏိကသာအာရာမေ အထာခောအညတရာဒေဝတာအဘိကန္တာယရတိယအဘိကန္တဝနာကေဝလကပ္ပံခြေတဝနံဩဝါစိတဝါယေနဘဂဝါတေနုပသံကမိဥပသံကမိတဝါဘဂဝန္တံအဘိဝါဒိတဝါဧကမန္တံအထာစီဧကမန္တံထိတာခော သာဒေဝတာဘဂဝန္တံဂါထာယအကြပါစီဘဟုဒေဝမနုဿာကြမင်္ဂလာမိအခြင်းတယောအာကံခမာနာသုထာနံဘရုဟိမင်္ဂလာမုဒ္ဓမံအစေဝနာကြဘာလနံပါဏိဒါနံကြစေဝနာ ပူဇာကြပူဇဏီယာနံဧတမံကလမုဒ္ဓမံပတိရူပါဒေသဝါဆိုကြပုဗ္ဗေကြကတဗုံညတာဟာတသမပဏိတိကြဧတမံကလမုဒ္ဓမံဘာဟုစကြံကြစိတ်ပံကြဝိနိယောကြစုစိတ်ခိတော်စုပါစိတာကြယာဝါကြ ဧတမံကလမုဒ္ဓမံမာတာပိတုဥပဌာနံပုဒ္ဒါဓာရသသံဃဟောအနာကုလာကြကမ္မန္တာဧတမံကလမုဒ္ဓမံဒါနံကြဓမ္မကျရိယာကြညာတကာနံကြသံဃဟောအနဝါဂျာနိကာမာနိဧတံမင်္ဂလမုဒ္ဓမံ အာရတိဝုရတိပါပါမကြပါနာကြသံယမော အပမဒောကြဓမ္မေစုဧတမံခလမုဒ္ဓမံဂါရောကြနိဝါဒောကြသံဒုတ်ချီကြကတံညုတာ ကာလေနဓမ္မစဝနံဧတမံခလမုဒ္ဓမံခန္တီကြသောဝါကြစတာ သမနာနံယဒါသနံကာလေနဓမ္မစာကာချာဧတမံဂလမုဒ္ဓမံတဘောကြာဗြဟ္မကြရိယံကြာအရိယာစကြာနာဒါသနံနိဗ္ဗာနာသတိကရိယာကြာဧတမံဂလမုဒ္ဓမံဖုဒ္ဓသာလောကဓမ္မေဟိစိတ်တံယသနာကံပတိ ဟာသောကံဝုရကြံခေမံဧတံမင်္ဂလာမုဒ္ဓမံဧတာရိသာနိကတောအာနာသဗ္ဗထမပရာဇိတာသဗ္ဗထသုထေင်္ဂချံတိတံဒေသမင်္ဂလာမုဒ္ဓမံမင်္ဂလာစုတ်တံ